အာတာနန္တိယတို့ကတော့အင်္ဂုလိမာလတုတ်ပရိတံယံဗနန္တတနိသိဏဌာနဒောဝနံဒီမှာလဲဌာနကထောင်းပဲကကြိတ်ပါတဲ့တရားကိုနိသိဏဌာနဒောဝနံဥဒကံပိဝိနာတိတိတပ္ပမေဝပရိတယံတုထိနာဂဗ္ဗဝုဋ္ဌာနံယင်စတာတိတိတင်ခနေထေရတင်ကုလိမာလတလောကနာထေနဘာတိတံ ကပ္ပထာယိမဟာဒေသံပရိဒံတံဗနာမဟိယတောဟံပဂိနိအရိယာယဇာတိယာဇာတောတချို့ကလည်းပဲယတောဟံလို့ဒီလိုလည်းပဲရနဲ့တော့ခတ်တွဲတွဲရွတ်တာရွတ်ရွတ်ပါလေအဲနှမျိုးစလုံးပဲရွတ်နိုင်ပါလေယတောဟံပဂိနိအရိယာယဇာတိယာဇာတောနာဘိဒါနာမိတင်စိတ်စပါဏံဇီဝိတာဝရောပေတာ သင်စိတ်စတယ်။တညာကလေးတချမ်းတက်လိုက်တော့သင်လို့ထွက်သွားတယ်။စာလုံးလုံးကြီးတင်စတာကစိတ်စာလုံးကစဆိုတာသင်စိတ်စ။ဟိုပါဠိမှာအတန်ထွက်ကိုခက်နေရင်အဲ့ဒီအထက်ကအလုံးရှေ့ကအလုံးကိုခွဲရေးပြီးတော့အတက်ကလေးနဲ့လှုပ်ကြည့်လိုက်ရင်အတန်ထွက်ပေါ်လာပါတယ်။ဒါတော့ဟိုငယ်တဲ့ပုဂ္ဂိုလ်တွေပြောတာ။နာဘိဇာနာမိသင်စိတ်စပါဏံဇီဝိတာဝရောပိတာတေနသစ္စေနတုဋ္ဌိတေဟောတုတုဋ္ဌိကပ္ပတာ ကဘာရေးစာအုပ်မှာလုံးကြီးတင်ကြနေပါတယ်ကဘာရေးစာအုပ်ကိုင်းတဲ့ပုဂ္ဂိုလ်များပါရင်ပေါ့လေတွဋ္ဌလို့ဖြစ်နေဟောတုတုဋ္ဌိခဗတာပြီးတော့ကိုအဲ့ဒီမှာလည်းပဲတေနသစ္စေနတုဋ္ဌိတေအဲ့ဒီတေကြမှာနည်းနည်းလေးတန့်ရဟောတုတုဋ္ဌိခဗတာဒါတွဲပေါ့လေစကားနှစ်ရရှိပါတယ်ဒါအင်္ဂုလိမာလာတော့နောက်ဘုဇင်တော့အဲ့ဒီအင်္ဂုလိမာလာတော့မှလည်းပဲ 134အမှတ်နော်အဲ့ဒီ134အမှတ်ကတော့ဘုရားညသာဘုရားကအရှင်အင်္ဂုလိမာလကိုသင်ပေးတဲ့အင်္ဂုလိမာလပြိတ်ပါကျန်တဲ့အထက်ကဂါထာကတော့အမွှန်းဂါထာရှေးဆရာတော်များရေးတဲ့ဂါထာနောက်ဘုဇင်ကတုတ်လာပါတယ်ဘုဇင်ကတုတ်ကတော့ကိုမနေ့ကပြောခဲ့တဲ့အတိုင်းပဲဟိုဘုရားဟောပါဠိတော်မှာပါတဲ့တုတ်တွေကိုအချင်းချုံပြီးတော့ဂါထာဖြစ်အောင်စီးထားတာပါတန်တာရေတန်တရံဒါနံ သဗ္ဗဒုက္ခဝိနာသနိတတ္တဓမ္မိစဘုဇင်ကေမာရတိနာ ပမတ္တနိဘုဇင်ကေမှာတဝေထုပါရရှရေးချာနဲ့ဇာခွဲတက်ကြည့်ရင်ဟိုမြန်မာတန်နဲ့ဆိုရင်ဝါဆွဲတန်နဲ့အတူတူထွက်သွားတယ်ဒါကြောင့်မို့ဘုဇင်ကေလို့ဒီလိုရော့ပါတယ်ဟိုတကားရင်းပြောတဲ့အခါစကားပြောတဲ့အခါကဘောဇင်ဘောဇင်နဲ့ပြောလို့ရှိပါတယ်နော်ဘောဇင်ဆိုတာကတော့အဲတိတ်မကောင်းဘူးပေါ့လေနောက်ကစလုံးစင်ရှိနေတော့ဘောဇင်လို့တော့မထွက်နိုင်ဘူး ဘော့ဇင်လို့ဒီလိုဟိုဘော့အင်္ဂလိပ်လိုဘော့ထွက်တာနည်းမျိုးပေါ့လေအဲ့လိုဘော့ဇင်လို့ထွက်ရင်လည်းပဲထွက်နိုင်ပါတယ်တော်တော်မြန်မာနိုင်ငံအစဉ်အလာရုပ်ခဏီတဲ့ကတော့ဘုဇင်လို့ပဲထွက်ပါတယ်တတ္တဓမ္မေစဘုဇင်ကေမာရတိနာဗမတနီဘုစိတ်တဝါရေစီမေတတ္တာတိဘဝမုတ်တကုတ်တမမုတ်တကုတ်တမလို့ခွဲဖတ်တာမကောင်းပါဘူး။ဒါကြောင့်လဲဆိုမုတ်တက ဥတ္တမဒီနှစ်ပုတ်တွဲလိုက်တာတိဘဝမௌတကုတ္တမအဇာတိမဇရာဗျာဒိအမတံနိဗ္ဗယံကတာအမတံလည်းမနေ့ကပြောကြတယ်မယ်အမတံလို့ရွှေ့ရှင်လည်းပဲဖြစ်ပါတယ်ဧဝမာတိဂုဏုပေတံအနေကဂုဏသင်္ကဟံဩတတေသဣမံမန္တံဘုဇင်ခင်သဗနာမဟိတချို့စာအုပ်တွေမှာဩတတေသမဟာမန္တံ ဘုဇင်ကံတံပနာမဟိလို့ဒီလိုလည်းပဲရှိပါတယ်ဒါဘယ်လိုပဲရှိရှိကိစ္စမရှိပါဘူးဘုဇင်ကောတတိသင်္ခါတောဓမ္မာနံဝိစယော တထာတထာလို့လည်းပဲဖတ်ချင်ဖတ်နိုင်ပါတယ်ဝီရိယံပီတိပတ္တတိဘုဇင်ကာသတထာပရိတမာဓုပိခာဘုဇင်ကာတတ္တိတိတဗ္ဗဒတိနာ မုမိနာတမ္မတခါတာဘာဝိတာဘဟုလီကတာဘဟုလီကတာလို့ညလုံးဗမာအာသံအတူတန်နဲ့ရော့မှာဘဟုလီကတာလို့ဟိုရေးချတာမျိုးနဲ့မရော့ဘာဝိတာဘဟုလီကတာတန်ဝတ္တန္တိအဘိညာယညာကြီးဖြစ်တဲ့အတွက်ကြောင့်မို့ညာနှလုံးညာနှလုံးဖြစ်တဲ့အတွက်ကြောင့်မို့အဘိညာယလို့အတံမထွက်ဘဲနဲ့အဘိညာယလို့တိတိတင်တံမျိုးနဲ့ထွက်ရပါတယ် တံဝတ္တန္တိအဘိညာယနိဗ္ဗာနာယသဘောဓိယာဣတိနသစ္စဝိဇေနသုတိတိဟောတုတပ္ပရာဧကတမိန်တမယေနာထောမောက္ကံလာနိသကတပံမောက္ကံလာနဆိုပုံမှာခန်းငယ်နှလုံးလနှလုံးဆင်းထားပါတယ်ခန်းငယ်နှလုံးဆင်းတဲ့တကြောင်မို့မောက်ဒီလိုထွက်ပြီးတော့လနှလုံးဆင်းထားတဲ့တကြောင်မို့ခန်းငယ်ကိုတိတိတင်တာမျိုးနဲ့မောက္ကံလာနိသကတပံလို့ ဒီလိုထွက်ပါတယ်အဲတချို့စာအုပ်တွေမှာတော့လာတလုံးနဲ့ပဲရှိပါလိမ့်မယ်လာတလုံးနဲ့ရှင်တော့လဲမောကလာနင်စလို့ထွက်ပါဒါသိဟိုအရေးမကြီးဘူးပဲဆိုကြပါတော့လေပရိယုတ်တဲ့နေရာမှာတော့ဧကတမိန်တမယီနာထောမောကံလာနင်စကတပံဂီလာနေဂီလာနေလို့နှုတ်တက်တတ်ကြတယ်ဂီလာနာယဟန်နော်ဂီလာနာဆောင်စတွေဖြင့်ဗမာစကားမှာတော့ဂီလာနာပဲဖြစ်နေပြီဂီလာနာလို့တဲ့မဆိုကြဘူးထင်တယ်တခါကြီးမောင်မောင် ဘယ်လိုဂီလာနာပဲထွက်တယ်နော်ဟိုထောက်ကြကအဲဂီလာနာဆောင်လိုပဲတုံးတယ်အဲအမှန်ကတော့ဂီလာနာလိုပဲတုံးရမှာပါဠိပါဠိစကားဆိုတော့ဂီလာနာဂီလာနေဒုက္ခိတေဒိဋ္ဌဝါဘုဇင်ကေတတ္တထေတယိတေသတံအဘိနံဒိဋ္ဌဝါရောဂမုတ်စိန်တုတင်ခဏီဧဒေနသစ္စဝိဇေနတုဋ္ဌိတေဟောတုသဗ္ဗရာ ဧကတာဓမ္မရာဇာပိအဲ့ဒီမှာဧကနဲ့ဓာကိုခွဲပြီးတော့လည်းပဲဖတ်ကြပါတယ်ဧကဓာဓမ္မရာဇာပိလို့သုံးလုံးဖြစ်တဲ့အတွက်ကြောင့်မို့တွဲဖတ်တာကပို့ပြီးတော့ကောင်းတယ်လို့ဦးဇင်းတို့တော့ထင်တယ်ဧကတာဓမ္မရာဇာပိခေလင်ညီနာပိပိလိတော်နောက်ကညာကြီးဖြစ်တဲ့အတွက်ကြောင့်မို့ငါတတံမျိုးနဲ့ခေလင်ညီနာပိပိလိတော်လို့အဲ့ဒီလိုထွက်ရပါတယ်စုံဓာထေရဏတံယေဝ ဗနာပိတဝါနသာတရံသံမောဒိတဝါနအာဘာဒာတမ္မာဝုဋ္ဌာတိဌာနသောဣတိနသစ္စဝိဇေနသုတိတေဟောတုတပ္ပရာပဟိနာဒေသအာဘာရာဒိဏံနံပိမဟေတိနံမေဃဟတာကိလေသာဝဥစဉ်ကိုင်းတဲ့စာအုပ်မှာခန်းငယ်မှာရေးချမပါဘူးမေဃဟတာလို့ရှိပါတယ် များသောအားဖြင့်ကတော့မေဃဟတာလို့ရှိကြလိမ့်မယ်ထင်ပါတယ်ရေးချက်ပါဩဟုတ်ကဲ့ဟိုဘေကြီးတီကာကတော့သူကမေဃဟတာလို့ရှိတယ်လို့ဆိုတယ်ဘယ်လိုပဲရှိရှိမှန်သားကြီးပါပဲမေဃဟတာလို့ရှိတော့ကိုဟိုဆန်းဆောင်ဖို့ရန်ဆိုပြီးတော့ကိုကကအကိုအရှိတရပြုထားတာအာပြုထားတယ်မေဃဟတာလို့ မဂ္ဂဟတာဆိုတော့တရားမီးအဖြောင့်တိုင်းသွားတော့တယ်ဆန်းကိုမငဲ့တော့မဂ္ဂဟတာကိလေသာဝပတ္တာနုပ္ပတ္တိဓမ္မတံဧတေနသစ္စာဝိဇေနတုထိတေဟောတုတပ္ပရာဒီဆန်းဆောင်နေဆန်းဆောင်နေဆိုတာနဲ့ပတ်သက်ပြီးတော့ပေါ့လေဟိုဥဒ္ဒနုမှာမရေရာမှုလေးတွေရှိပါတယ်တခါတလေလဲဆန်းဆောင်ပြီးတော့ကိုအခရာကိုတမျိုးတပုံပြောင်းလဲတယ်တခါတလေလဲဆန်းကိုဂယုမဆိုင်ဘူးဆန်းကိုအလေးမပြုဘူးဆိုပြီးတော့ သူ့အတိုင်းပဲသရဏီနဲ့ဖြောင်းအောင်ထားပါတယ်လို့ရှိရဲ့အဲဘယ်လိုနေရာမျိုးမှာဆန်းဆန်းကိုလိုက်ပြီးတော့ပြုပြင်ရမယ်ဘယ်လိုနေရာမျိုးမှာဒီတိုင်းထားရမယ်ဆိုတာတတ်မှတ်ချက်ကတော့ဦးဇင်းတို့မတွေ့ဘူးသေးပါဘူးဒါကြောင့်မို့ဆန်းဆောင်ပြီးတော့ကိုမက်ခါလို့ရှိရင်လည်းပဲဒါမှန်တယ်ဒါဆန်းမဆောင်မဲနဲ့မက်ခါလို့ရှိလို့ပဲဒါမှားတယ်လို့မဆိုနိုင်ဘူးပေါ့လေဘာကြောင့်လဲဆိုတော့ဟိုမြတ်စွာဘုရားဟောတော်မူထားတဲ့ဂါထာတို့ဟောဒီရှေးဆရာတော်ကြီးများရေးထားတဲ့ဂါထာတို့မှာ အစကအရာရာမှာလိုက်ပြီးတော့ဆမ်းမစစ်ရဘူးလို့လည်းဆိုတာရှိပါတယ်။ဒါကြောင့်မို့အဲ့လိုဆမ်းမစစ်ဘူးလို့ဆိုရင်လည်းမေဃဟတာကိလေသာဝတ္တုအတိုင်းပဲ။ဆမ်းကိုလေးစားတယ်ဆမ်းနဲ့ကြိုက်အောင်ဆမ်းမှလာတဲ့ဥပဒေနဲ့ညီချင်းပါတယ်ဆိုရင်တော့မေဃဟတာကိလေသာဝလို့ဒီလိုရှိဖို့ပါပဲ။အနဲ့အဓိပ္ပာယ်ကတော့မထူးပါဘူးဘယ်လိုပဲရှိရှိဒီမက်ဖြင့်ပယ်အပ်တော့ဆိုတဲ့အဓိပ္ပာယ်ပဲထွက်ပါတယ်။ဘုဇင်တို့ပြီးသွားပါပြီ။